ယုတ်နာခေါ်ကြတဲ့နာမရူပပရိစ္ဆေဒမှာအကြောင်းပြပြီးတဲ့ပစ္စယပရိပါဒဒီဇနပညာတိရတဲ့ပုဂ္ဂိုလ်သုလသောတာပန်လို့ခေါ်နိုင်ပြီးလို့ဝိတ္တိမယထာကဘာပေါ်ပြထားရည်တဲ့ဟုတ်ကဲ့လားပစ္စယပရိပါဒညာအကြောင်းပြပြီးတဲ့ညာလောက်ရောက်ပြီဆိုလို့ရှိရင်လည်းသူကသုလသောတာပန်တဲ့ပုဂ္ဂိုလ်ခေါ်နိုင်ပြီလို့ဝိတ္တိမယကဆိုထားတယ်သောတိပြောင်းမင်းမငယ်ပင်ဉာဏ်မြင်လို့ဒီဆင်းရဲလဲပင်ငါတော်ဆင်းဆင်းတုံးတတ်ပြီဒါက မသေးတဲ့ခန္ဓာကဆင်းရဲတဲ့ဒုက္ခငါကောင်မဟုတ်ဘူးပုဂ္ဂိုလ်တ attva အတ္တမဟုတ်ဘူးလို့ပြီးတဲ့အနတ္တမိစ္ဆာဒုက္ခအနတ္တနဲ့ဆင်ခြင်သုံးတတ်တဲ့သမ္မာတရဉာဏ်ဖြစ်တယ်ပြီးတဲ့အခါကျမှပေါ်လိုက်ပြောင်းလိုက်ပေါ်ပြောင်းလိုက်ဉာဏ်၌ပေါ်ဝင်ပြီးရှုဆက်ရှိတဲ့အခါကျတော့အရှိကအာယပေါ်လာတာလည်းပြီးတယ်ပြောက်သွားတာလည်းပြီးတယ်ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်တွေပြီးတယ်အဲ့လိုဆိုဥရိယရဲ့ဉာဏ် ကြောက်တာကြီးရင်းကြောက်ွယ်ခြင်းပြင်းပြင်းကြီးဟိသည်ရှင်တိုင်းရှင်တိုင်းသူ့အောင်နဲ့ကြောက်တာပြက်တာရဲ့ဒီမြင်နေသလိုဖြစ်နေမှာအဲ့လိုပြက်တာတွေတွေ့လို့ဆိုတော့ကြောက်ပြရတယ်ပဲလို့မြင်နေမှာဆင်းရပြီဆိုရင်ဘုရားညာ ဒီလိုဒီလိုမျိုးကြောက်ကြရရတွေပဲလို့အပြစ်မြင်လာပြီဆိုလို့ရှိရင်အာဒီဘဝညာအဲ့လိုအပြစ်မြင်လာပြီဆိုလို့ဒီလိုဒီနိုင်ရနေတာညီးငွေလာပြီတဲ့နိဗ္ဗာန်ညာကြောက်တာယူမင်းကြောက်ဖို့ပြည့်မြင်ညီးငွေဒီညီးငွေဒီသာလွတ်လိုပါထပ်ခါဆိုရင်ဒီညီးငွေတော့အဲ့ဒီလိုအဲ့ဒီနာကိုထပ်ထပ်ပြီးတော့ရှုတဲ့အခါကျတော့အနိစ္စဒုက္ခအနတ္တညီးငွေတဲ့အဲ့ဒီရုပ်တင်နာတွေကလွတ်လို့တဲ့ညာဖြစ်လာတော့ဘောစိတ္တပဒတာညာ လူလိုတဲ့အတွက်တက္ကတာကလုံးမဲ့ရှိတဲ့ကြောင့်မိစ္ဆာတက္ကမတ္တကိုသိကြတဲ့ဒုတိရှင်းရှင်းလင်းလင်းဒီဒီနဲ့ပြတ်တာတာပြေလာတဲ့တတိပဌာန်ညာသင်္ကေတိကသင်္ခါရညီပါရှိတော့သည်ပရိသဏ္ဍာန်ဖြစ်လို့ဟောတယ်သက္ကပလာမိစ္ဆာတက္ကမတ္တတဘောကိုသိကြည့်လာတဲ့အခါကျတော့ အဲလောကမှာဒီလိုတွေရှိတာပဲဖြစ်ပြီးပြနေတဲ့သဘောညာပဲဘာမှထူးထူးခြားခြားမဟုတ်ပါလားလို့ဉာဏ်နဲ့မှတွေ့လာတဲ့အခါကျတော့သင်္ခါရအငြင်းများရှိတဲ့သင်္ခါရုပ္ပခဏဉာဏ်ဖြစ်ပြီးရှေ့နောက်လျောလာအဖြစ်ရပြေးလာမဖြစ်ဘူးအဲ့ဒီသင်္ခါရုပ္ပခဏဉာဏ်ဖြစ်လို့ရှိရင်ရှေ့ဉာဏ်နဲ့ရောနောက်ကဘုဒ္ဓဂုဏ်ဉာဏ်နဲ့ဉာဏ်နဲ့ရောလျောတဲ့အမှုလောကဉာဏ်ဆိုတာဖြစ်တယ်တဲ့ရှေ့နောက်လျောလာဆိုတာရှေ့ဉာဏ်နဲ့ဉာဏ်နဲ့လျောတဲ့ဉာဏ်အမှုလောကဉာဏ်အဲ့ဒါဖြစ်ပြီးဆိုလို့ရှိရင်တော့တဲ့ ဖြစ်မှုသင်္ခါရတွေရပ်သွားပြီးတော့မဖြစ်တော့တဲ့ဘက်စီကိုစိတ်ကပြေးဝင်သွားတယ်တဲ့အဖြစ်ရပြေးလာမဖြစ်ဘူးဒါကအဖြစ်ရပြေးလာမဖြစ်ဘူးဆိုတာဟုတ်မိလနာပညာခန္ဓာကပုဒ္ဒါအပုဒ္ဒါအတိတ်မိတ်တာအပုဒ္ဒေနည်းကစိတ်ဓာတ်ဒိဋ္ဌိဆိုတဲ့စကားလေးကတော့ပြောမှာလားဘောဓမ္မပြဖြစ်ပြနေတဲ့ယုံမှာအစဉ်လို့အတိတ်သမိုင်းအတိတ်သမိုင်းတော်ပြောလို့ပြီးတော့အပုဒ္ဒဝအပုဒ္ဒေယောဝ ဖြစ်ပြမှုလုံးဝသင်တော့မိဘဌာနကိုဟုတ်တယ်စိတ်တန်စိတ်တွေစိတ်တူတူတော့ဤဒါလိုပြောတာဒီမှာမိဘကိုအာရုံပြုတဲ့ဘုဒ္ဓရဲ့ဉာဏ်ဒါကြတယ်အဖြစ်ရပြေးမှမဖြစ်ဘူးချုပ်ငြိမ်းရပြဒီလိုကဉာဏ်မဟုတ်ဘူး ရုပ်နဲ့နာနောက်ထပ်မဖြစ်တော့ဘဲနဲ့အဖြစ်ရပြီးငြိမ့်နေတဲ့နေရာလေးမှာတော့စိတ်ကတည်နေပြီဆိုရင်လက်ညာခုံညာချုပ်ငြိမ့်ပြီးလေပြန်စင်ငြိမ့်ဤရင်းဒီဆိုပြီးဒီမှာချုပ်ငြိမ့်ပြီးတာကိုပြီးတဲ့ချုပ်ငြိမ့်ပြီးတော့ပြန်ပြီးလာတဲ့အခါကျဆင်ငင်တဲ့အခါကျတော့ဒါပစ္စုပ္ပန်ညာ အဲ့ဒါပြီးတဲ့အခါကျအဲ့ဒီလိုမဉ္ဇဉ်ပူဇဉ်ရပြီးတဲ့အခါကျတော့သောတပတိမဉ္ဇဉ်ကဘာပေါ်ကလေးသဒ္ဒါနိမဉ္ဇဉ်ကဘာပေါ်ကလေးနာဂနိမဉ္ဇဉ်ကဘာပေါ်ကလေးဟတမဉ္ဇဉ်ကဘာပေါ်ကလေးပြီးကြတယ်လို့အရိယာများနဲ့ကြည့်လိုက်တာတော့ကျယူမာယုံမာစင်လေညာဘူဝဒေတာတံယူမာဆိုတာတက္ကရာဒိဋ္ဌိယုံမာဆိုတာဝိသိကိစ္စစင်ညာဆိုတာပဲတယ် ယူမယူမရှင်လေးကဒီအတ္တတာတံသတ်မဲ့စိတ်ဆိုးပေလာဖြစ်ပေရဲ့ပြမောပြာကာမဘုံဝေကျမ်းသာပြည့်မြတ်တဲ့တရားကကာမဘုံဝေနုတာပြည့်မြတ်တဲ့အနာကရှင်ဉာဏ်မြတ်ကိလေသာပေရအရဟံဒါအရိယာနဲ့ကိလေသာဆိုတယ်ဒီလိုခါကြတော့မှစိတ်တရားကိုဒီလိုမျိုးအုပ်လိုက်တယ်စိတ်ဟာဒီလို ကိလေသာတွေအရေးကြီးတဲ့ဥပ္ပကိလေသာတရားတွေဝင်လို့ရှိရင်နဲ့မြင်မှနဲ့မြင်မှလို့ဆိုလို့ရှိရင်အကုသိုလ်တွေလုပ်ကြတယ်အကုသိုလ်တွေလုပ်လို့ရှိရင်တဏှာတဲ့တစ်ခုကိုတစ်မျိုးမျိုးနဲ့ဘယ်တော့မှအတောပတ်တယ်မရှိတော့ဘူးလေ။ဒါကြောင့်မလို့အဲ့ဒီစိတ်တွေကိလေသာအရေးကြီးဝင်အောင်စိတ်တွေအမြဲစိတ်တွေဆင်းရဲမှာတဲ့ဆင်းရဲပြီးတော့ဝင်လာတဲ့အရေးကြီးတွေကိုနီးချောင်နေနဲ့ဆင့်လျော်ရအောင်နဲ့ဆိုပြပါတဲ့ဒါကိုဒီလိုမျိုးထုတ်ထားတဲ့ င်္ဂုတ်ကသင်္ဂုတ်ကိုပါဠိတော်သစိတ်တသုတ်သမဏ329တန်ရှင်ကြည်လင်းကြည်မုံပြင်ဝဲတွင်တွင်လူသာလှမလာကိုမြတ်မယေရှိစစ်သေး၍ယင်ကျေမပြောဝဆံပေါင်းပင်မြတ်တော်တင်လေးကိုယ်ကိုယ်ကိုစိတ်ပိတ်ပိတ်ပမာလာတို့မြတ်ပြားဗုဒ္ဓဟောညွှန်ကြသည့်ဓမ္မကြည်လင်းကြည်မုံပြင်ဝဲ မိမေမနာစိတ်အလားကိုမေ့ညာမရေသင်စစ်စေလောမြေကျေးကြည့်လေသူ့ရဲ့သေးတော်၆ထွေနည်းဖြင့်ကြောက်စေလုံးမှမလုံးမပြာသင်ခံနာပြီးချမ်းသာဖွင့်လိုက်မှရသည်တတိယ ရေးပြီးလေးပြန်မှကြတယ်အဲအဲ့ဒီဘုဒ္ဓေရနာရဲ့အကျဉ်းတဲ့သဘောတရားသိကောင်းတာပဲ။နောက်ဆက်ပြီးတရားတွေမကောင်းတာတခုမှမရှိဘူး။သိလေသိလေသဘောပေါက်လေကောင်းနေတယ်။ပါရှင်ကြည်လင်ကြည်မုံပြင်လေကြည်မုံသာပါလေ။ပါရှင်ကြည်လင်ကြည်မုံပြင်လေတင့်တွင်ရူပလှမလာကိုမြညာပယေကြည်စေစေ၍ဒီတိဒိဗ္ဗတိလား။ ထိကြည့်တဲ့အခါကျစစ်ဆေးတော့ဘာတွေတွေ့ရမလဲယဉ်ကျေးတို့မှတ်ချမ်းတို့မှတ်ပြောက်တို့ဝတ်ချမ်းတို့တွေ့ကောင်းတွေ့လိမ့်မယ်တဲ့တွေ့ရင်ဒီတိုင်းထားမလားမထားဘူးတော့ယဉ်ကျေးမှတ်ပြောက်ဝတ်ချမ်းမောက်နေညင်းပြောက်တင်းတိခုအကျင့်ကိုစေသိပဲရှားပမာလာတို့အဲ့ဒါဒီဆေးနဲ့သိပ်ပြီးတော့ပဲရှားတဲ့ပမာလိုပါပဲတဲ့ မြတ်စွာမြတ်ပြားဗုဒ္ဓဟောညွှန်ပြသည်ဓမ္မကြည်လင်ကြီးမုံမြဝဲရှင်တော်မြတ်ပြားဟောကြားတဲ့တရားတော်ဒီခုတော့ကြည်လင်တဲ့ကျင်းမုံပြမှာတင့်စိတ်အစဉ်ကိုတင်ပါတဲ့နော်ဓမ္မကြည်လင်ကြီးမုံမြဝဲစိတ်ဝေမနာစိတ်အလှကိုမေညမယွေတင်စေစေလောမြေကြီးကိလေတွေ့တဲ့ဘေးတော်၆ထွေနည်းဖြင့်ပျောက်စေလို့ပါ မလက်မပြာသင်္ခါနာသည်ချမ်းသာဘုံလိမ့်မှန်စွာသည်စေတကြည့်လို့မလို့စိတ်ထဲမှာအငြိအကျင့်ကိလေသာတွေလောဘဒေါသမောဟမနမေခပလာဒဗျာပါဒအိတ်တမစ္စရိယကောဓဥပနာဟမာယာပါတိယဆိုတဲ့ကိလေသာအငြိကြီးတွေတွေ့ပြီဆိုလို့ရှိရင်နဲ့ပြောခဲ့ပြခဲ့တဲ့နီး၆ပါးမှာတက်လျော်တဲ့နီးနဲ့စစ်ဆေးပြီးတော့လျှော်သေးပြလိုက်ပါ တဲ့အဲ့ဒါလို့ဆိုလို့ချင်းအဲ့ဒီအငြိကြီးတွေပျောက်သွားတဲ့အတွက်သင်ခန္ဓာဟာချမ်းသာပါလိမ့်မယ်တဲ့ငြိကြီးပြီလေတွေ့တယ်ပြီးတော့၆ထွေနည်းဖြင့်ပျောက်စေလွန်းမှာမလက်မကြားသင်္ခန္ဓာဒီချမ်းသာဘုံလေးမှန်သွားသည်အဲ့ဒါအကုန်ပဲခေါင်းကြီးတို့အဲ့ဒါကိုဒီဝါရဲပေါ်ဝါရဲဟောရနော်ဒီဝါရဲပေါ်ဝါရဲဟောရပြီတဲ့ မြင့်ဆောင်ပုဂ္ဂိုလ်လည်းပဲအဲဒါရိုက်ပြီးတော့ဝေမတာဝေမရအခုဒီမှာတော့ဆရာကြီးနဲ့တော့တိတ်မကောင်းဒါကတိတ်မကြသေးပါဘူးအဲတိတ်မကြသေးဘယ်တော့မှ 330ခုနှစ်ဝါကောင်းလာတန်းရှိရဲ့1969ခုနှစ်ဩဂုတ်လ21ရက်နေ့မှစ၍လာတန်းရှိရဲ့တိုင်းဟောကြားတဲ့စိတ်ထားပြုဝေချမ်းလိုက်တရားတော်တော့လောက်ကြပါဟုတ်ကဲ့69ခုနှစ်ဝါကောင်းလာ တို့ဘုံညာကစိတ်ကြီးတယ်ဒါဒါကိုအခုဒီစာအုပ်ကလေးလို့စာအုပ်ပုံစံလေးနဲ့ရိုက်ပြီးတော့ဆောင်းဖို့ဓမ္မဒါနပြုအောင်လို့အဲ့လိုစိတ်ကြီးတယ်မင်းမင်းစာရနဲ့ကြတော့ပြောက်တော့ပါလားခွဲတိုင်းဟုတ်လား ပဲကြီးဆိုတာတရားပဲသိတယ်ဘုရားသုံးမသွားဘူးလားသုံးတာပေါ့ဘလောက်ဆိုလို့ရှိရင်လည်းတစ်ဆက်လက်တစ်ဆက်ပြလိုက်တယ်ဆိုလို့ရှိရင်ဒလာမြင်တဲ့ပရိဒါပြီးသွားပြီနားလည်ပါပြီအကုန်လုံးအဲ့တော့ဒီဆောင်ဖို့တော့ဘုန်းကြီးရအောင်ချပြလိုက်မယ်အဲ့ဒီမိဘုံကျုပ်ဆောင်ဖို့မိဘုံကျုပ်ဆောင်ဖို့ဘုန်းကြီးတို့ဒီတရားဟောတဲ့ကတရားပွဲအစလည်းဒီဆောင်ဖို့နဲ့စတယ်အ ပိတ်လိုက်ဒီထောင်ပေါင်းနဲ့ပဲပိတ်တယ်ပထမဖတ်ပြလိုက်တော့ပြန်ပြီးသာရှင်ကြည်လင်းကြည်မုံပြင်ဝဲတင့်တဲ့ရူပအလှမလာကိုမြညာမရွေးကြည့်စစ်စေ၍မြင်ရိုးမပြောင်းဝချမ်းမောက်နေမြင်ပြောင်းတင်တဲ့ခုအကျိတ်ကိုစေတိတ်ပေရှားပမာလာတို့မြတ်စွာဘုရားဟောညွှန်ပြသည့်ဓမ္မကြည်လင်းကြည်မုံပြင်ဝဲ စွန့်တဲ့မနာစိတ်အလှကိုမင်းကမယွေပြင်စစ်စေးလောမြေကြီးကြီးလေးတို့ရပြီတော့၆ထွေနီးဖြင့်ပြောက်စေလွတ်မှာမလက်မကြာသင်္ခါနာသည်ချမ်းသာဖုံးလိုက်မှကြသည်အဲ့ဒါဒီမှာဘောင်းသင်ကဘယ်လိုတတ်ထားလဲဆိုဓမ္မကျေးမုံတွင်တင်၍စစ်ဆေးပါ ကျင်းမှုဆိုတာတရားတော်ကြီးရဲ့ကျင်းမှုမှာဘာကိုတင်စေရမှာလဲစိတ်ကိုတင်စေရမှာဒါကြောင့်ဓမ္မကျင်းမှုတွေတင်းစစ်စစ်ပါဆိုပြီးပြီပန်းရှင်ကြည်လင်ကျေမုံမြင်ဝဲတွင်တွင်ရူပလှမလာကိုနေညမရွေကြည်စစ်စေး၍ ယင်ကျေးမပြောင်းဝေချံမောင်းနေညံ့မြောက်ညံ့မေခုအကျိတ်ကိုစေသိပ်ပေရှာဓမ္မလာတို့မြတ်ပြားဗုဒ္ဓဟောညွန်ကြသည်ဓမ္မကြီးလင်ကျေမုံမြင်ဝဲ သင်္ဒေမနစိတ်အလားကိုမင်းညာမရွေ့ဒင်းစစ်စေလောမြေကြီးကီလေတွေ့ရပြီတော့၆ထွေနေဖြင့်ရောက်စေလို့မှာမလက်မကြာသင်္ခန္ဓာသည် ချမ်းသာဘုံလိမ့်မှန်စွာသည်ပန်းရှင်းကြည်လုံးကျေမုံမြေဝဲသင်တွင်ရူပလှမလှကိုမိညာမရွေကြည်စေစေ၍ရင်ချေမပြောင်းဝချမ်းပေါက်နေ ညင်ကြခြင်းသည်ခုအကျိတ်ကိုသိသိပေရှာသမာလာတို့မြတ်စွာဘုရားဟောညွှန်ကြသည်ဓမ္မကြီးလင်ဒီမုံပြင်ဝဲသင်ပင်မနာ စိတ်အလှကိုနေ့ညမရွေရင်စစ်ဆေးလာမြေကြီးပြီလေတွေ့ရပြီတော့၆ဝေနည်းဖြင့်ကြောက်စေလွတ်မှမလက်မကြာသင်္ခါနာပြီးချမ်းသာဖုံးလိုက်မှသွားပြီ Gracias, Services ကြည်လင်ကြည်မုံမြဝသင်္ပင်ရူပလှမလာကိုမိညာမယွေကြည်စစ်စေ၍အဲဒီမှာခဏတချို့နည်းနည်းမှာတော့ကြည်စစ်စေ၍ကြည်စစ်စေရောမှာတော့ရှိရအားရွေနောက်ကြတော့မှာတော့နော်ကြည်စစ်စေ၍ယဉ်ကျေးမပြောဝေချံတော့เนี่ย မြင့်မြောက်သိမ့်သိမ့်ဖို့ကြိတ်ကိုစေတိတ်ပေရှားပမာလာတို့မြတ်စွာဘုရားဟောညွှန်ကြသည်ဓမ္မကြည်လင်ကျေမုံပြေဝဲတင့်တယ်မနာစိတ်အလားကိုမေညမရွေတင်းစစ်စေးလော့ဟောဒီကြမှာလော့ကိုရှိတာဟာရွေရှိတာဟာဥပမာဥပမာနာအဘိဓမ္မာဥပမေယ ကျင်စေစေလောမြေကြီးကိလေသူရပေသော6ထွေနည်းဖြင့်ပြတ်စေလည်းမာမလစ်မကြာသင်္ခန္ဓာသည်6နာဖုံးလိုက်မှန်သွားသည်ဒါအဲ့ဒီ6ထွေနည်းကမေရိစိတ်ကိုဖြူစေလိုသောထိုသောအာယုန်ညမျိုးစုံနှင့်မကြုံတွေ့စေမမွေစေပဲ။ကြောင်းလေဘုံဘုံကောင်းအာယုန်သည်မြုပ်လုံးပတိဉာဏ်ချိန်ညှိလော့ ထိုဤမေတ္တာပကတာနှင့်ပွားရာဝိပါမိ6ရာတွင်ပြည့်မြတ်ရာသုံးဖြူစိတ်ဖုံးဒီတလုံးချမ်းသာလိမ့်မည်အဲ့ဒီမိ6ပါးကုန်လည်းပဲတစ်ခုစီတစ်ခုစီတစ်ခုစီကိုအဲ့ဒါဝတ္ထုတာရကတွေနဲ့ရှင်းရှင်းပြီးတော့ဟောပါအဲ့ဒါတဝါရင်းပေါ်လေဒါအဲ့ဒီမိ6ပါးကဘာပါမပါသလဲလို့ဆိုတော့ ဒါနပြုခြင်းအပြင်ကိလေသာစင်ကြယ်စေတဲ့ဤမပါဘူးဒီလိုဥစိန်တော်တို့တသန်းမြင့်တို့ပါဆိုင်တို့အာယုဘနေစွာရှင်လာမတရားတရားဖြင့်သူတော်ဆက်ပါတယ်သူတော်ဆက်တဲ့အဲ့ဒီဒါနပြုနေတဲ့အခိုက်မှာဒါနစေတနာတွေဖြည့်ပြီးကြည်လို့ရှင်လာမှုဝမ်းမြောက်မှုတွေဖြစ်မနေဘူးလား အဲ့ဒီအချိန်မှာစိတ်အငြိမ်ကြီးကြီးပါတွေ့ရလားမတွေ့ဘူးအဲ့တော့ဒါနပြုခြင်းဟာလည်းပဲကိလေသာအငြိမ်ကြီးကိုစင်ကြအောင်ဆိုတဲ့မိသမီးပဲဟုတ်လားအဲ့ဒီစင်ကြအောင်ဆိုတဲ့မိသမီးမှာအင်္ဂါ6ပါးနဲ့ပြည့်စုံတဲ့ဒါနဆိုလို့ရှိရင်ပို့ပြီးတော့အကျိုးကြီးပါတယ်ဟုတ်လား မဒါနခေါ်တဲ့တရားပူလူတဲ့ပုဂ္ဂိုလ်ကတော့သဗ္ဗဒါနဓမ္မဒါနဇိနာတိသဗ္ဗဒါနအလုံးစုံသောအတူကိုဓမ္မဒါနတရားအတူကဇိနာတိနိုင်ဤတဲ့ဒါပြောတာလူအလုံးထဲမှာတရားအတူကအပါဆုံးပဲတဲ့ဟုတ်လား တရားစာအုပ်ဆိုတာတရားအတူတရားဟောတာတရားအတူတရားပြတာတရားအတူဟုတ်ပြီလားတရားထုတ်တရားအထုတ်တဲ့လူကိုတရားအထုတ်နိုင်အောင်ဆုံးကောထောက်ပံ့တာတရားအတူဟုတ်လားအဲ့တော့အခုတရားပွားများအထုတ်တဲ့ညာတော်များအမျိုးသားအမျိုးသမီးယောဂီများဒါကတနေ့ကသီလအကျင့်ဆိုတဲ့တရားကိုကျင့်ပြီးတော့သမာဓိပညာဘာဝနာမိမိတို့တတ်ဆန်းတဲ့ ပုဒ်တဲ့ဥပုဒ်တဲ့သူတော်ရှင်တွေကိုဆောင်းခေါ်သူတော်နာပဲတရားသူမဟုတ်ဘူးလားအဲအဲ့ဒါတရားသူပဲတရားသာလူတာတွေတရားလူတာပုဂ္ဂိုလ်တရားကျင့်နေတဲ့ပုဂ္ဂိုလ်တွေကိုတရားကိုဆရာမမတက်တဲ့ဒါကနဲ့အရာရအောင်ကျင့်ကြံပွားများအထုတ်နိုင်စေလို့အတွက်ဆောင်းခေါ်သူတော်နဲ့အထူးသဖြင့်ဒီနေ့ဆိုတော့မေတ္တာခြင်းမဟုတ်ဘူးလားပါတယ်မပါဘူးတမန်တတ်တယ်ဒီတရားတွေကပို့ပြီးတော့ မမြတ်တာပေါ့သင်္ဃာ6ပါးနဲ့ပြည့်စုံရဲ့ဘို့အကျိုးကြီးပါတယ်နော်သင်္ဃာ6ပါးကအတုရှင်ဘက်ကအင်္ဂါ3ပါးသူကပုဂ္ဂိုလ်ဘက်ကအင်္ဂါ3ပါးနော်အတုရှင်ဘက်ကအင်္ဂါ3ပါးကမလူရင်လဲတဲ့စေတနာဖြတ်တန်းပြီးကြည်ရင်ချွန်လဝမန္တတာရှိရမယ်ဟုတ်လားလူတဲ့အခါမှာလည်းစေတနာထက်တာအောင်ကြည်ရင်ချွန်လဝမန္တတာရှိရမယ်သူကြည့်တဲ့အခါမှာလည်းကြည်ရင်ချွန်လစေတနာထက်တာပြီးတော့ဝမန္တတာရှိရမယ်မလူရင်လူရဲ့သူကြည့်အချိန်တုန်းကမှစေတနာ ခဏအာဝါမိစိတ်ကြီးနေရမယ်တဲ့တရားအထုတ်နေတဲ့သီလထောက်တည်နေတဲ့ပုဂ္ဂိုလ်တွေစောင့်နေတဲ့ပုဂ္ဂိုလ်တွေလူတိုင်းရတဲ့ဒါနကုသိုလ်ပြန်တွေးပြီးလို့စိတ်မကြည်ပဲဘယ်သူနေပါမလဲနေဘူးအပ္ပရာစေတနာတွေအားကောင်းပြီအဲ့လိုသူစမကအင်္ဂါသုံးပါးနဲ့ကြည်နေရတယ်တဲ့အလူဟာပုဂ္ဂိုလ်ဘက်ကစမသုံးပါးနဲ့ကြည်နေရမယ်တဲ့တိကအင်္ဂုတ္တမှာဟောတာအဆက်ကဧကုတ္တမှာဟောတာ ရှင်ဂုတ္တရပါဠိတော်ဆက်ကပိပမှာဟောထားတယ်ဘယ်လိုလဲလို့ဆိုတော့အနုဘာပုဂ္ဂိုလ်များဟာတဲ့လောဘကင်းနေတဲ့ယဟန္တာရင်လည်းဖြစ်ရမယ်တဲ့တကယ်လို့မကင်းသေးတဲ့လည်းပဲကင်းအောင်ကျင့်ကြံပွားများအားထုတ်နေစေရင်လည်းဖြစ်ရမယ်တဲ့ဒီပြိပတ်ကျင်းပြီမဟုတ်လား ကြောင့်ပေါ်ထားနေတယ်မကင်းသေးဘူးဒါဒေါသကျင်းနေတဲ့အနာဝယဟနာရင်လည်းဖြစ်ရမယ်တဲ့လောဘလောဘကျင်းတာတော့ယဟနာကကျင်းတာနော်ဒေါသကြတော့အနာဂံကလေးကစကျင်းတယ်အဲကြောင့်မလို့ဒေါသကျင်းနေတဲ့အနာဂံယဟနာရင်လည်းဖြစ်ရမယ်ဒေါသမကင်းသေးတော့လည်းကျဲအောင်ကျင့်ကြံပွားများအထုတ်ဆဲရင်လည်းဖြစ်ရမယ်တဲ့နော်မသိမှုမောဟ ကင်းမိသားယဟန်နာရလည်းဖြစ်ရမယ်တဲ့မကင်းသေးတော့လည်းပဲကင်းအောင်ကျင့်ကြံပွားများအထုပ်ဆဲရင်လည်းဖြစ်ရမယ်တဲ့အဲဒီလောဘကင်းအောင်ဒေါသကင်းအောင်မောဟကင်းအောင်ကျင့်ရတာပဲကျင့်နေလဲဆိုတော့သီလအကျင့်သမာဓိအကျင့်ပညာအကျင့် အခုဒီကနေ့ဆောင်းကိုအလှူခံတဲ့ဒီကနေ့အကျော်ရေးအလှူခံတဲ့ဒီကနေ့ဓမ္မဒါနတရားအလှူခံတဲ့အလှူခံပုဂ္ဂိုလ်တွေဟာဒေါဘဒေါသမောဟမကင်းနေတာကတော့သိကြတယ်ဟုတ်တယ်မလားဒါပဲလေလောဘကျဲအောင်သီလအကျင့်ဓမ္မာရီအကျင့်ပညာအကျင့်မိပြီးတော့တပ္ပန္နနဲ့အကျင့်မနေဘူးလား မောဟပြန်လည်းပဲသီလသမာဓိပညာအကျင့်တွေတတ်သောမြတ်အကျင့်တွေဒါဆိုတော့လူကောင်ပုဂ္ဂိုလ်ကကအင်္ဂါ၃ပါးနဲ့မညီပေဘူးလားညီတယ်ဆိုတော့ဒီကနေ့လူရတဲ့မောဟဒုစံခေဘောဇဉ်ချုပ်ကျင်ရတာယမကအပြောယမကအတုနဲ့တရားအတုတို့ဟာအင်္ဂါ၆ပါးနဲ့မပြည့်စုံဘူးလားပြည့်စုံရင်တဲ့အဲ့ဒါမျိုးကိုစတင်ကဒါနလို့ခေါ်တယ်တဲ့မြတ်စွာဘုရားမိန့်ကြတယ်ပါဒါနတဲ့ သနာဒါနအင်္ဂါ6ပါးနဲ့ပြည့်စုံတဲ့ဒါနတဲ့ဒီဒါနပြုလို့ရှိရင်ဘလောက်အကျိုးကြီးမှတလဲဆိုတော့မြတ်စွာဘုရားကအဲ့ဒီမှာဟောတာတဲ့သမုဒ္ဒရာတွေကရေကိုပုံးနဲ့ခွက်နဲ့အိုးနဲ့ခတ်ပြီးခြင်းမာတဲ့ဘယ်နှပုံးမှရမလဲတဲ့အဲမရေတွက်နိုင်ဘူးအရေတွက်ဆိုတဲ့ရေအတွက်နည်းနည်းတဲ့အဲ့ဒီအတိုင်းပဲဒီအင်္ဂါ၆ပါးနဲ့ပြည့်စုံတဲ့သာသနာ့ဒါနပြုရတဲ့အသိရှင်များလည်းပဲ ရေအသက်ကိုလွန်မဲ့ပမာဏကိုလွန်မဲ့အတိုင်းအတာကိုလွန်မဲ့အကျိုးကိုရတယ်လို့ဟုတ်ကဲ့လားယုံနာဆင်းရဲနဲ့ပတ်သက်နေသေးတဲ့လောကီစုစိမ်ချမ်းသာဆိုတဲ့အကျိုးကိုရကြရင်လည်းပဲတဲ့ပမာဏအတိုင်းအတာတွေနဲ့လောကီကျိုးကိုရတာပဲတဲ့လောကုတ္တရာကျိုးဆိုလို့ရှိရင်အတိုင်းအတာပမာဏလွန်တဲ့အကျိုးဆိုတာနိဗ္ဗာန်ချမ်းသာအကျိုးပေါ့မဟုတ်ဘူးလားအဲဒီအကျိုးကိုရနိုင်တယ်တဲ့ဒီတော့ရုပ်ဆင်းရဲနာဆင်းရဲနဲ့စတဲ့လောကီကျိုးကိုမမျှော်ဘူးပဲနဲ့ ဆယ်ခါသိင်းကင်းလေးလို့ယုံနာနဲ့လည်းမစ။ဘာသိရနဲ့လည်းမစတဲ့မိဘချမ်းသာဆိုတဲ့အကျိုးကိုဒီကနေ့သိရတဲ့မောဇန်နေရတဲ့ပူတိုင်းရတဲ့ဒါနာဆောင်ခဲ့တဲ့ပေါ်စဉ်ချွတ်ချင်းရတဲ့ပူတိုင်းရတဲ့ဒါနာအပြင်မှာပူတိုင်းရတဲ့ဒါနာတရားပူတိုင်းရတဲ့ဒါနာကအကြောင်းအထောက်အပံ့ပြုပါစေလို့ရည်ရွယ်ချက်ဥဒေချက်ထားရမယ်ဟုတ်ကဲ့လားအဲ့ဒီတော့ဒီဆရဏဒါနာစိတ်ထဲမှာမှတ်မိသွား အောင်ဆောင်ပုဒ်လေးတော့လိုက်ဆိုဒါနပြုရာသင်္ချောပြမင်္ဂလာဆုံးရသည်ဒါနပြုရာသင်္ချောပြမင်္ဂလာဆုံးရသည်ဆို မလူပဲလူသောလူကြီးလေစိတ်ထဲရသည်မလူပဲလူသောလူကြီးလေစိတ်ထဲရသည် မိမိတို့ဟာဆင်းရဲခြင်းကြော